ဒီကိန်းကဥစဉ်တရားတွေပိဋကဟောပြီးနောက်ဥစဉ်တရားများရဲ့အကြီးအသေးနဲ့ကြားနိုင်တဲ့အကျိုးတွေပေါ့လေအဲ့ဒါဒီဆက်လက်ပြီးတော့ဟောပါမယ်လို့ဘုခံချက်ပေးတော့ပါတယ်။တပါးတဲ့တစ်ချိန်နဲ့ဆက်ဆက်ပြီးတော့စံကြောင်းနေလည်းပဲတို့ချုပ်ပြီးတော့ဟောသွားပါမယ်။ဝိသေခုနှစ်ပါးထဲမှာဝိကတံဘောဇင်ဟာ သိပြီးတော့အရေးပါအရာရောက်တယ်ဆိုတာဒီကထက်တင်ပြီးတော့ပြောသွားပါတယ်။ဘာဖြစ်လို့အရေးပါအရာရောက်တယ်လဲဆိုတော့လက်လျောမှုဆန့်ကျင်မှုအဲ့ဒီနှစ်ခုကိုပယ်ရှားနိုင်စွမ်းရှိတယ်။သူရဲ့ဟာမြဲတော့မယ်တစ်ခါတစ်ခါလက်လျောစရာကြရောစရာတာယာစရာနဲ့တွေ့တယ်။အဲ့ဒီပဲပါသွားရောပဲလိုက်သွားတယ်။တစ်ခါတစ်ခါမှလည်းဆန့်ကျင်စရာမုန်းစရာတွေနဲ့တွေ့တယ်။ အဲဒီကကြဆိုတော့လည်းပဲစိတ်မချမ်းသာဖြစ်ဒေါသတွေဖြစ်ပြီးတော့အဲဒီပဲပါသွားပြန်တယ်ဒီတော့ဟိုဘက်ဒီဘက်မမြရပဲရှင်နေဘာဖြစ်လို့မမြတာလဲဆိုတော့ကနဒီဥပ္ပခာသမုစယမပါပဲရှင်နေလို့မမြမမြတော့ဟိုဘက်လိုက်လည်းမတက်တာဒီဘက်လိုက်လည်းမတက်တာဆိုတော့ဒီကြားထဲမှာလူဘဝဆိုတာဟာမတည်ငြိမ်ပုံမဲ့ခတ်နေတယ် အဲ့တော့ तू ကတည်ငြိမ်အောင်လုပ်ပေးတယ်ဆိုတော့ဒီတရားလေးကသိအသုံးကျတယ်။ဒါကြောင့်အရေးပါတယ်လို့ပြောခဲ့ပါတယ်။ဒီကာမဂုဏ်အာယုန်နဲ့ပြောနေတဲ့ပုဂ္ဂိုလ်များအဲ့ဒါဒီရရှိမှလှုပ်လှုပ်ရှားရှားဖြစ်ပြီးတော့ချမ်းသာတယ်လို့ဒီလိုဟိုမိတ်ဆွေချက်ရှိပါတယ်။လူရဲ့သဘာဝလည်းဒီတိုင်းပါပဲ။အာယုန်ကောင်းလေးတွေမြင်ရပြီးတော့လှုပ်လှုပ်ရှားရှားဖြစ်နေမှချမ်းသာတယ်ဖြစ်နေပါတယ် မှန်ကတော့လှုပ်လှရှားရှားဖြစ်ပြီးတော့ချမ်းသာတာတဲ့ဒီနည်းနည်းနဲ့အိန္ဒိယပြီးတော့ချမ်းသာတာပိုကောင်းတာပေါ့အဲ့ဒါမတိကြလို့ပါဘုဇင်တရားရဲ့ဂုံအည်တွေးတွေကိုဒီလိုကျမ်းဂန်များမှာပေါ်ပြပါတယ်ယုဒ္ဓနာတဆက်ဆက်ပြီးတော့ဖြစ်နေတဲ့တန်တရာခရီးတစ်ချက်မှာကျင်နေရတဲ့ပုဂ္ဂိုလ်တ attva များအခုဆင်းရဲတွေမှန်သမျှကို ပယ်ဖြောက်ပေးနိုင်တယ်လို့ဒီလိုတိတိလေးနဲ့ဖော်ပြပါတယ်။ပြီးတော့နောက်တစ်ခုဂုံကြီးတိတိခုပြထားပါသေးတယ်။မာရစေနာပမတနာဆိုတာပါ။မန်စစ်တီဂုံတိခါကြီးပြည့်စည်အောင်တည်အောင်အနောက်ချက်ပေးရတဲ့မန်စစ်တီတွေကိုလည်းပဲခြေမုံဖြစ်စည်းတတ်တဲ့တရားတွေလို့ဒီလိုပြပါတယ်။အဲဒီလိုကိလေသာအဲမန်စစ်တီတွေကိုအပိတိုင်ပယ်ရှားပြီးတော့ မြင့်မြတ်တဲ့ဘုရားဆိုင်တဲ့ပုဂ္ဂိုလ်တွေဟာကာမရူပအရူပခေါ်တဲ့ဘဝ၃ပါးကလုံးဝလွတ်မြောက်ပြီးတော့သွားကြပါတယ်။အဲဒီလိုဘဝတွေကလွတ်မြောက်သွားတော့အပြီးပိုင်ဘာမှမရှိဘူးလားဆိုတော့လုံးဝဘာမှမရှိဘူးလားဆိုတော့မဟုတ်ဘူးသူတို့ကဘဝတည်ဖြစ်ရတာမျိုးလည်းပဲမရှိတော့ဘူးလေဘဝတည်ဖြစ်တဲ့နေပါနဲ့ခါလေးရောက်သွားကြတာဘဝတည်ဖြစ်နေရသေးတယ်ဆိုရင်မကင်းစကောင်းနဲ့ပူနာတိဆိုတာဒါတွေကတော့ဘယ်လိုဖြစ်ကြွားမှာလဲ။ ဘောဓိမဖြစ်တော့ဘူးဆိုတော့ဥမှုလည်းပဲกินသွားတယ်နာမှုလည်းပဲกินသွားတယ်နောက်ဆုံးသိမှုလည်းกินသွားတယ်အဲ့ဒီလိုဘောဆင်းရဲကြီးငြိမ်းရာဖြစ်တဲ့နိဗ္ဗာန်ဒါလည်းရောက်သွားကြတာအဲ့ဒီလိုအနည်းငယ်ရောက်စီနိုင်တဲ့တရားဒီလိုဆိုလို့လေသူအတက်ရှင်တဲ့ကာလမှာတော့ဘာကျိုးတွေရကြလို့လို့ဆိုတော့ဒီဘောဓိတရားသတိပဋ္ဌာန်တရားပွားခြင်းအပြင်ဘောဓိတရားတွေ ပွားမြတ်တာရှိရင်ယောဂပျောက်စီနိုင်တဲ့ဈေးကောင်းတစ်လည်လည်းဖြစ်ပါတယ်လို့ဆက်ကများမှာဒီတိုင်းပဲကြည့်ကြထားပါတယ်။ဟိုယောဂပျောက်ရုံတော့မဟုတ်ပါဘူး။ခုနကြုံတွေ့ရတဲ့လောကရန်တန်တွေလည်းပဲကောင်းကောင်းကြီးခံနိုင်တယ်ဆိုတာသောသောပိုင်းကပြောခဲ့ပါပြီ။တကွာကယုံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်တဲ့ကိုယ်ယောဂါတွေကိုလည်းကြောက်နိုင်တာ။ဒါကိုပြောတာပါ။ယောဂပျောက်ဖို့တာရကတွေလည်းပဲဟိုတုန်းကတော့ပြောခဲ့ပါပြီ။ တော့ဒီလိုပြောတာဟာတရားအထုတ်လို့ပျောက်တယ်လို့သာမင်းကလုံးပြီးတော့မှတ်ထားကြပါတယ်အမှန်ကတော့မိမိရဲ့သဏ္ဍာန်ဟာအကိုကတကြွတဲ့ဆရာကြီးခုလိုမပြောက်နိုင်တဲ့ယောဂါတွေဖြောက်သွားတာဟောဒီဘုဇင်တရားတွေတရားထုတ်တဲ့အခါမှာမိမိတဏ္ဍာမှာပြည့်ရောဖြစ်လာလို့ဖြောက်သွားတဲ့သဘောပါပဲတကယ်ယောဂါတွေကြောက်ရမယ်လို့ဒီလိုအာမခန္ဓာမျိုးတော့မဟုတ်ပါဘူးကြောက်တတ်ပါတယ်ဆိုတာဒါကိုပြောလိုတာပါ တောက်နိုင်ပါတယ်ဆိုတာပြောပြတာပါယောဂလည်းပဲစိတ်ယောဂနဲ့ကိုယ်ယောဂသမျိုးကြည့်တဲ့ကစိတ်ယောဂဒီပုဒ်တရားကပယ်ချနိုင်ပါတယ်စိတ်ယောဂဆိုတာချားမဟုတ်ပါဘူးလူချင်းတတ်မှတ်တဲ့လောဘတို့ຢာကတို့ညှမုန်းတဲ့ဒေါသတို့မမနာကြည့်တာတို့စသည်ပေါ်ဒီတာကြီးမနာလိုဝတ္တုဟုတ်တာကြီးပါပဲစိတ်ယောဂတွေဖြစ်နေရင်မကြည်မနေဖြစ်နေတော့ ဟိုမတန်ရှင်းတဲ့လေတွေရှိခဲ့ရလို့ရှိရင်ကျမကြီးချုပ်တဲ့လိုပေါ့လေကျုံရတဲ့အာရုံနဲ့စပြီးတော့စိတ်ဟာမတန့်တော့ဘူးစိတ်ဟာမကြည်တော့ဘူးစိတ်မကြည်လို့ရှိရင်စိတ်ကြောင့်ဖြစ်တဲ့ရုပ်တရားလည်းပဲမကြည်ရင်ဖြစ်လာတာပဲဒီမှာဒီလိုယောဂရရတာပဲသူတတိပဌာနေရကိုယ်နဲ့ဆိုင်ပြီးတော့ပေါ်ရလေးတွေပေါ်ကျလာပြီးဆရာဆိုင်ချိန်လာကြပြီးတော့ဆွေးနွေးစွာရှိလို့ ရှိရရှိရအောင်လေးမှာစိတ်ကလေးစိုက်ကြတိုင်းခဏတတိကလေးတွေဖြစ်ဓမ္မလေးတွေဖြစ်နေတော့တန်ရှင်းတဲ့နေတွေဖြူချက်ရတယ်လို့ပေါ့လေတဖြည်းဖြည်းစိတ်ကလေးတွေဟာညီသေးတွေกินပြီးတော့တန်ရှင်းတန်ရှင်းသွားတယ်နောက်ယုံနာနေတည်လာတဲ့အခါအဲအထူးတမျိုးတန်ရှင်းလာတယ်ဒါတော့ကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်ပုံနေကြည့်လို့ရှိရင်တဆင့်တက်ပြီးတော့တန်ရှင်းလာတာ အဲနောက်တောက်ကျတဲ့တရားတွေရဲ့မျက်စိရဲ့သဘောပဲဆိုတာတွေသိလာလို့ရှိရင်တားပြီးတော့ဒီကလေးတွေကတန်ရှင်းလာတာတန်ရှင်းလက်ဆက်တဲ့လေးတွေရှိတဲ့ရတော့တစ်ချိန်နဲ့တစ်ချိန်ပေါ့လေအဲကိုယ်ရဲ့မှာဒီတမကြီးတွေကောင်းလာတယ်လို့ပေါ့ယူကောင်းယူတန်လေးတွေဖြစ်လာတယ်လို့ပေါ့စိတ်ကလေးတွေကလည်းတန့်လာတာတနည်းရတနည်းအဲတော့အဖြစ်အပျက်ကိုခတ်သက်သက်မြင်တဲ့အပိုက်ရောက်လာပြီဆိုလို့ရှိရင်တော့ တတိယလည်းထူးခြားကောင်းလာတဲ့အတိကလည်းပဲခက်သက်သက်သိလာတာဝိရိယလည်းပဲမျက်ညီညွတ်ညွတ်ဖြစ်လာတာနှစ်သိအားရတဲ့ဒီတိတွေကလည်းပဲပရဏပီတိအထိပါလေအမှန်အားကောင်းတဲ့ဒီတိတွေဖြစ်လာတာကုရောစိတ်ပါအိဇနာတွေကုရောစိတ်ပါအိဇနာပတ္တတိတွေဖြစ်လာတော့စัญญင်တဲ့သဘောတွေ့နေမယ်လေစัญญင်တာမရှိဘူးဒေါသတွေလည်းတော့ခင်းနေတာအဲစိတ်တည်ငြိမ်မှုသမာဓိတန်ဖိုးရှင်တွေလည်းပဲထူးခြားခြားဖြစ်နေတာ အထူးအားဖြင့်ဥပက္ခတံဘောဇဉ်ခံရောက်လာပြီဆိုလို့ရှိရင်ဆန့်ကျင်တာလည်းမရှိဘူးလက်လျောတဲ့သဘောလည်းမရှိဘူးတက်မြနေတာအဲ့ဒီလိုထူးခြားခြားတရားရတာတွေတွေ့လာပြီဆိုလို့ရှိရင်ကိုယ်တည်းကလက်ပတ်နေတဲ့တွေးတတ်တဲ့ဟာအထူးကြည်လာတယ်တဲ့ဒီလိုဆိုပါတယ်ဒါဝိသေတရားတွေကလည်းပဲအစဉ်ပြင်းပြင်းနဲ့စက္ကစက္ကဖြစ်နေတော့ တွေ့ကြည်တတ်တယ်လည်းပဲဆက်ကဆက်ကအချိန်နဲ့သွားနေတာပဲအခုမိလုံးကိုခလုတ်နှိမ့်လိုက်တဲ့အခါကျတော့တက်ကြွကနေပြီးတော့ပြည့်စစ်တာအားလေးတွေကဆက်ကဆက်ကသွားနေတော့မိလုံးလင်းနေတယ်လို့ပေါ့လေတွေ့ကြည်တတ်တယ်လည်းပဲဆက်ကဆက်ကလင်းနေတာပဲသွားနေတာအဲဒီလိုအတွေ့အကြည်ကဆက်နှက်ခံရတဲ့ရုပ်တွေဟာတဲ့မျက်စိရုပ်တွေနားရုပ်တွေနှာခေါင်းရုပ်တွေပါလေဒါတွေကကြီးလာတတ်တယ် ပြီးတော့အစင်းရုပ်တွေလည်းပဲထူးခြားကြီးလာတတ်တယ်အတန်တွေလည်းပဲကောင်းလာတတ်တယ်ဒီမှာဥပါဒရုပ်တွေထူးခြားခြားဆန့်ရှင်းလာတတ်တယ်ဒီလိုကျန်ကန်များမှာဆိုပါတယ်ကိရိယာလည်းပဲထူးကြည့်တော့ဒီအစင်းတွေကလည်းတောက်တောက်ပါပါဖြစ်လာတော့ဒီမှာအလင်းရောက်နေပါဒီမှာထွက်လာတာလင်းတာတကယ်လင်းတာတချို့ပြန်တစ်ခါလုံးနဲ့လင်းနေတာအဲ့လောက်ထိဖြစ်တာအဲဒီကကြတော့ဒီတတ္တတရားတွေပေါ့လေ ကြည်တရားတွေရောယုံတရားတွေရောအာရုံဖြစ်လာတာပဲဒီတရားအားထုတ်လို့ဒီလိုဖြစ်တာဆိုတာကိုအဲဒီတတ္တတရားတွေဖြစ်တယ်ပြီးတော့ကိုရောစိတ်ပါပေါ်ပါတာတွေကိုရောစိတ်ပါနုညံ့တာတွေအဲကိုရောစိတ်ပါอืมခံရတဲ့သဘောပေါ့လေခိုင်ကတဲ့သဘောတွေပေါ့ပြီးတော့တာရှိထိုင်နေတာတွေထိုင်လိုက်လို့ရှိရင်လည်းတခဏလေးလို့ထင်ရလောက်အောင်ပေါ့လေတဏှာကြီးထိုင်လိုက်တာ15မိနစ်မိနစ်20လောက်တက်လောက်ထင်ရလောက်အောင်ပေါ့လေအဲ့ဒါလိုဖြစ်လာတာ ပြီးတော့ကိုယ်ရောစိတ်ပါဖြောင့်စင်းတဲ့သဘောတွေပေါ့ဒီထူးထူးခြားခြားတရားရတာတွေဟိုဖြစ်ပေါ်လာတာအဲတော့ကိုယ်စိတ်တွေလည်းပေါ်ပါပြီနိညာနေပြီဆိုတော့ငါကယောဂဟောင်းတွေပြောက်သွားလို့ပေါ့ကင်းသွားလို့ပေါ့ဒီလိုဖြစ်တာပေါ့ဒီမှာအာမလို့ဒီပိုင်းမှာတော့တိတ်တော့မရှင်းလာသေးဘူးနောက်ထက်ပိုင်းဥပဒနာဉာဏ်ကြီးဖြစ်တဲ့အခါကျမှယောဂကြီးကောင်းရှင်းနေဆိုတော့တိတ်ကြည့်လာပါတယ်ဒီဥရိယပြဉာဏ်ပိုင်းကျမှဘုဇင်တရားကြီးစရတဲ့သဘောကတော့ တည့်ရရှိပိုင်းဝိပဿနာဉာဏ်သမထဉာဏ်မှာရှိမှဆဲမှာပေါ်လာပြီးနောက်ပျောက်ပျောက်သွားတာကိုတွေ့ရလို့မမြဲတဲ့တရားတွေဆင်းရဲတဲ့တရားသူတစ်ပတ်တည်းဖြစ်တဲ့တရားတွေလို့ဒီလိုသုံးသပ်ဆင်ញင်မှုသဘောကျပြီးတော့သုံးသပ်ဆင်ញင်မှုဝိတဝိသရာတွေကများတယ်များတော့စိတ်ကသိနေကြည်သေးဘူးသတ္တတရားလည်းသိမဖြစ်သေးဘူးပီတိတွေဘာလို့ကလည်းသိမဖြစ်သေးဘူး ဒီအပိုင်းရောက်လာတဲ့ခါကျမှအထူးခြားခြားဖြစ်လာတာမစင်ကြတော့ပဲနဲ့မှတ်ယုံတာမှတ်နေရမှာအလင်းရောင်လို့ပီတိတို့ပတ္တတိဒုက္ခတို့အစရှိတဲ့တရားရတာလူများတွေ့ပြီးတော့ပုံမှုပြောက်မှုဖြစ်မှုပြောက်မှုပေါ့လေအဲ့ဒါကြီးမှတ်တည်နေတဲ့နုသောဥရိယဗျာဉာဏ်ပိုင်းရောက်လာတဲ့ခါကျမှစပြီးတော့ဖြစ်ပါတယ်အဲ့ဒါမှဒုတိယဆံစပါပြီဥပဒနာဒုတိယဆံပေါ့ဥပဒနာဉာဏ်ဖြစ်စမှာတော့ ဆင်ရင်သုံးသပ်မှုကရှိနေတော့အဲဒီဆင်ရင်သုံးသပ်မှုဥဒိဝိသရဟာလှုပ်ရှားတဲ့သဘောရှိတယ်ရေလှုပ်နေလို့ရှိရင်မကြီးသလိုတတ္တတရားကလည်းပဲအဲ့ဒီပထမဇာမှာကြည်လင်ွက်မရဘူးအခုနုတော်ရိယပြညာမရောက်တဲ့အခါကျတော့အတုံးတမဆင်ရင်တော့ပဲနဲ့ဆက်ပြီးတော့ရှုမှတ်နေလို့အဖြစ်အပျက်ဒီခတ်တော့မြင်လာပြီဆိုရင်ထူးထူးခြားခြားကြီးပဲဒီနေ့ကိုယ်တွင်အစိတ်ကျွမ်းတဏ္ဍာမှာ ကြီးလာတာပတာရတရာတွေဖြစ်လာတာယုံလဲယုံကြီးလာတာပဲအဲ့ဒီခါကျမှတမာရီကလည်းပဲသူ့အဖို့ဖြစ်တဲ့တတ္တတရားရရှိတော့ကောင်းကောင်းကြီးတည်ငြိမ်လာတာတမာရီနဲ့ထူးခြားကောင်းလာတယ်အဲ့ဒါလိုတတ္တတရားအဖို့ရလို့တည်ငြိမ်တဲ့တမာရီဟာတမာရီဖြစ်လာပြီဆိုလို့ရှိရင်နှစ်သိအာရမှုပီတိတို့ဒုက္ခတို့ဒါလည်းတခါလည်းပါလာတာပဲဒါကြောင့်ဒီသံကို ဝိတဝိစာရကြီးကင်းခြင်းကြောင့်မိမိရဲ့တဏ္ဍာမှာကြည်လင်မှုတရားနဲ့တွဲပြီးတော့တမာတိကြောင့်ဖြစ်တဲ့အဲနှစ်တိအာရမှုပီတိတွေဒုက္ခတွေပါလာတတ်တယ်လို့ကျန်ကန်ကြမှာဒီတိုင်းပြပါတယ်ဒီပိုင်းမှာဆိုလို့ရှိရင်တချို့ဘုဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေဘုဒ္ဓရှိတဲ့ပုဂ္ဂိုလ်များတော့မှနည်းနည်းစိတ်ရှုပ်ရှားတယ်တရားရရပြီလို့လို့ပါလို့လို့ဒီလိုလဲထင်တတ်တယ် အဲဒီလိုမထီးလိတရားတော်မှခုအတုလို့ဖြစ်ပေါ်တဲ့တရားအရာသာလေးကိုသာယာဆွဲလာနေတတ်တယ်အဲဒါဟာအတွင်းရက်တယ်လို့ခေါ်ပါတယ်အဲလိုအတွင်းရက်နေလို့ရှိရင်ရှေ့မတက်တော့ဘူးယောဂီကပြီးတော့တကယ်လို့ချမ်းသာတာလေးတွေကောင်းတာလေးတွေညင်တာလေးတွေ့လာလို့ရှိရင်မှားရတယ်မမမိလို့တာယာမိလို့ရှိရင်လည်းပဲအဲ့ဒီတာယာမိကို ကာယမှုကိုပယ်ဖြတ်ပြီးတော့ရှေ့တက်အောင်ကြိုးစားရတယ်။အဲဒီလိုဆိုလို့ရှိရင်အတွင်းမရတော့ဘူး။အဲဒီခါမျိုးမှာရုပ်ရည်ကိုဒီတရားတွေကလွဲနေတယ်မကောင်းဘူးလို့သွားပြောရင်မကြိုက်ဘူး။ကြော်သူမျှော်လင့်ချက်ပေးပြီးတော့တိုက်တွန်းရပါတယ်။ကောင်းတော့ကောင်းပါတယ်အားထုတ်လို့ဒီတရားတွေတွေ့လာတာပဲ။ဒါပေမဲ့လို့တိတိကောင်းတာတွေအများကြီးရှိသေးတယ်ဆက်အားထုတ်ရအောင်မယ်ဆိုတာဘုရားဆရာများကဆက်လက်ပြီးတော့တိုက်တွန်းရတယ်။ အဲ့ဒီလိုကမ္မထာဆရာပြောလိုက်တဲ့အခါကျတော့အလင်းရောင်ပိဋိပတ်တိအစာရတဲ့တရားတွေကတရားရတာကြီးအတွေ့အကြုံကိုလေးစဉ်းစားအားရသဘောကျနေတာကဒါလမ်းမှားပဲမှတ်ယုံတာမှတ်နေတာကမှလမ်းမှန်ပဲလို့မပြတ်မှတ်နေမှညာတက်မယ်လို့ဒီလိုလမ်းမှန်တဲ့လမ်းမှားကိုဒီနာလည်ပြီးတော့ဆက်ပြီးတော့ရှိမှတ်တဲ့အခါမှာပိဋိအစိမ်ကြီးရတစ်ဖြည်းဖြည်းကျပြီးတော့နောက်ဆုံးပိဋိကြီးပြတ်သွားတယ် အဲဒီလိုတရားရတာကြီးအားရပြီးတော့မနေတော့ဘဲနဲ့မှတ်ယုံတာဆက်ပြီးတော့မှတ်တဲ့အခါရှိမှုပြည့်မှုလေးတွေဟာတဏှာရှင်းရှင်းလေးပေါ်ဒီမှတ်မိပြီးတော့သိလာတတ်တယ်။တတိလည်းပဲထူးထူးခြားခြားကောင်းလာတတ်တယ်။ဉာဏ်လည်းပဲထူးထူးခြားခြားကောင်းလာတတ်တယ်။ဒီခါမျိုးမှာပြည့်မြတဲ့သဘောလေးတွေဥပက္ခါပေါ့လေဥပက္ခါသဘောလေးတွေပို့ပြီးတော့ပြီးလာပါပြီ။ပို့ပြီးတော့လည်းပဲရှင်းလာပါပြီ။အဲ့ဒီခါမျိုးမှာ နေရထိုင်ရတာလည်းပဲတိတ်ချမ်းသာတာလေဒုက္ခဆိုတာတိတ်ထူးကြတာဒါတော့မှပို့ပြီးတော့လည်းထိုင်နိုင်လာတယ်ပို့ပြီးတော့လည်းပဲလမ်းလျှောက်နိုင်လာတယ်ပြီးတော့ကိုယ်ထဲမှာလည်းပဲအဲရုပ်ကောင်းရုပ်ကံလေးတွေပေါ့လေပို့ပြီးတော့လည်းထူးကြလာတတ်ပါတယ်ဒါပေမဲ့ဒီဘိုက်မှာလည်းပဲယောဂီရတော့နည်းနည်းတော့လည်းသဘောကျသေးတာပဲအဲ့လိုသဘောကျနေလို့ရှိရင်လည်းပဲရှေ့မတက်ပြန်ဘူးအဲ့ဒီချမ်းသာတာတွေလည်းမှတ်ပြီးဖို့လိုပါတယ် ဒီနာအထူးအားဖြင့်ဒီနီနာလေးလည်းမှတ်ပြီးဖို့လိုပါတယ်ပြက်ပြက်သားသားသိနေတဲ့ဉာဏ်လေးတွေကိုလည်းပဲအဲ့ဒါလေးလည်းပဲမှတ်ပြီးဖို့လိုပါတယ်ဒီပိုင်းမှာဘုရားဆိုင်ရဲ့အရိယာပုဂ္ဂိုလ်တွေကအဲ့ဒီလိုအခြေအနေရောက်နေတဲ့ယောဂီကိုကြည့်ကြကြတယ်မြတ်မြတ်တာတာဥပ္ပခါသဘောမျိုးနဲ့လည်းပဲဆက်မလိုက်ညီနိုင်ပါပြီလေတတိလည်းပဲထူးခြားခြားကောင်းပြီးတော့အတိတွေကလည်းပြက်ပြက်သားသားရှိလာပါပြီလေ ချမ်းချမ်းသာသာလည်းနေနိုင်နေနိုင်ကြပါပြီလေလို့ဒီလိုရှိကြကြတယ်။အဲဒီချိန်ကစပြီးတော့ဒုက္ခခေါ်တဲ့ဇိုင်ကတစ်ပါးနဲ့ဧကခရာခေါ်တဲ့ဇိုင်ကဒီဇိုင်ကနှစ်ပါးနဲ့ပြည့်စုံတဲ့တတိယဇံစတော့တာပါပဲ။တတိယဇံဖြစ်တော့တာပါပဲ။အဲဒီလိုဆက်လက်ပြီးတော့ရှုမှတ်နေလို့ရှိရင်နောက်တော့လက်ရှိကောင်းပုံသဏ္ဍာန်ကြီးကင်းပြီးတော့ပေါ်လာတဲ့အာယုံရဲ့အစပိုင်းမထင်တော့ပဲနဲ့အဆုံးပိုင်းပဲခပ်သွက်သွက်မြင်လာတယ် အပင်ကညာပိုင်းစလာပြီအဲ့လိုမြင်တဲ့အချိန်ကစပြီးတော့ခုနချမ်းသာတဲ့သဘောလေးဆိုတာမရှိဘူးချမ်းသာတဲ့သဘောတတ္တိယမှာဆုံးခဲ့ပြီဒါအကောင်တဲ့ပဲချမ်းသာဆုံးမှာတတ္တိယသာချမ်းသာဆုံးမှာဒုက္ခဖြစ်ပြီးတော့ဒီကညာမရစပြီးတော့နောက်ဆုံးဒီကတိဘက်ကညာမရအထိဒုက္ခပါမလာတော့ဘူးပြုတ်တန်နေခဲ့ပြီအလိုက်တည်းတည်ရည်နဲ့ကုံဆုံးပြုတ်ပြတာလေးတွေကိုပဲမှတ်လို့ ကောင်းလာတော့အဲအဲ့ဒီခါမှာဥပ္ပခာနဲ့ဧကဂရာဆိုတာပေါ့လေ။ဆိုင်ငါးပါးနဲ့ပြည့်စုံတဲ့တတိယအဲသရုဒ္ဒဆံစတော့တယ်။သရုဒ္ဒဆံဆက်ဟောဖို့ရှိပါတယ်။ဒါပေမဲ့သရုဒ္ဒဆံဆက်ဟောရင်နည်းနည်းလေးကျေပြပြပြောမှပြည့်ဂုံကြီးတွေပေါ်မှာပါ။အဲ့တော့အချိန်ကတော်တော်လေးလွန်သွားပါပြီ။ဒီနေ့တတိယဆံမှာပဲခဏရထားပြီးတော့ဒီဝဒနာသရုဒ္ဒဆံအခါမှာတကယ်ငြိမ်ကောင်းတဲ့တရားရတာတွေပေါ့လေတွေ့ပုံလေးတွေ အဲရှင်းပြပါမယ်နှစ်ခါကြာမှဆက်ပြီးတော့ရှင်းပြပါမယ်နှစ်ခါတော့တရားသုံးသပ်ဟောပါပဲသာ